သိရပယ်နိုင်ည၍ဒုက္ခခတ်သိမ်းချုပ်ပြတ်ငြိမ်းရာချမ်းသာစေချမ်းသာမှမြတ်နိဗ္ဗာန်ကိုဧကံမုတ်ချရောက်နိုင်ကြရန်ချစ်ခင်နှစ်သက်တမ်းမဲ့မှုဆိုတဲ့သမုဒိယသစ္စာကိုပယ်နိုင်ပြီးတော့ဆင်းရဲခတ်သိမ်းချုပ်ငြိမ်းတဲ့និရောဓသစ္စာနိဗ္ဗာန်ကို ရနိုင်ရေးအတွက်တတိပဋ္ဌာန်၄ပါးမြတ်တရားကိုဟောကြားချီးမြှင့်တော်မူပါဖရာလို့ဒကမာကြီးကတောင်းမှလျှောက်ထားတဲ့အတွက်ဟောကြားရမယ်နော်တတိပဋ္ဌာန်၄ပါးဆိုတာဘာတွေလဲကာယ ानु ပါဒနာတတိပဋ္ဌာန်ဝေဒနာ ानु ပါဒနာတတိပဋ္ဌာန် စိတ်ဓာနုပဒနာတတိပဋ္ဌာန်ဓမ္မာနုပဒနာတတိပဋ္ဌာန်ဟုတ်ကဲ့လားကာယ ानु ပဒနာတတိပဋ္ဌာန်ဆိုတာယုတ်ခန္ဓာမှာ ဖြစ်ပေါ်သမျှကို ဖြစ်နေရှိနေတဲ့အတိုင်းတတိကပ်ပြီးရှုတာဝေဒနာနုပဒနာတတိပဋ္ဌာန်ဆိုတာခံစားမှုမှန်သမျှကို ကောင်းတာခံစားရသည်ဖြစ်စေ ဆိုးတာခံစားရသည်ဖြစ်စေ မကောင်းမဆိုးခံစားရသည်ဖြစ်စေခံစားမှုမှန်သမျှဖြစ်ပေါ်လာလို့ရှိရင်ရှုတာကဝေဒနာနုပဒနာတတိပဋ္ဌာန်ဟုတ်သလားစိတ်မှာဖြစ်ပေါ်သမျှရှုတာကစိတ်တာနုပဒနာတတိပဋ္ဌာန်ကုသိုလ်စိတ်ဖြစ်လဲရှုပါအကုသိုလ်စိတ်ဖြစ်လဲရှုပါ စိတ်ကောင်းဖြစ်လဲရှုပါစိတ်ဆိုးဖြစ်လဲရှုပါအဲ့လိုရှုတာကစိတ်ဓာနုပဒနာတတိပဋ္ဌံဟုတ်ကဲ့လားမြင်သဘောကြားသဘောနာသဘောစသည်ဖြစ်ပေါ်တဲ့အခါမှာမြင်တယ်ကြားတယ်နားတယ်စသည်ဖြင့်ရှုပါဓမ္မနုပဒနာတတိပဋ္ဌံအမြင်ထူတဲ့လူတရားအထုတ်တယ်နဲ့တဲထူတယ် ဓမ္မခေါ်တဲ့သဘာဝတွေသဘောတွေကို ရှုတာဓမ္မ ानु ပသနာတတိပဋ္ဌာန်ဒါဖြင့်တတိပဋ္ဌာန်ဆိုတဲ့စကားလုံးကဘာအဓိပ္ပာယ်ရှိသလဲတတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းအဲ့လိုအဓိပ္ပာယ်ရှိတယ်ပဋ္ဌာနာဆိုတာစွဲမြဲစွာတည်ခြင်းစွဲမြဲစွာတည်ခြင်းဆိုတာတိုက်ရိုက်ပြောရင်စူးစူးဆိုင်ဆိုင်ရှုခြင်း ဒါကြောင့်တတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတုပဋ္ဌာန်တတိပဋ္ဌာန်၄ပါးရုပ်ကိုရှုတာကကာယ ानु ပဒနာတတိပဋ္ဌာန်ခံစားမှုကိုရှုတာကဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်ကိုရှုတာကစိတ်ဓာ ानु ပဒနာတတိပဋ္ဌာန်သဘောကိုရှုတာကဓမ္မာနုပဒနာတတိပဋ္ဌာန်ဆိုတတိဖြင့် စူးစူးဆိုင်ဆိုင်ရှုခြင်းတတိပဋ္ဌံတရား၄ပါးဆိုသည်မှာယုတ်ကိုရှုတာကကာယ ानु ပတနာတတိပဋ္ဌံခံစားမှုကိုရှုတာကဝေဒနာ ानु ပတနာတတိပဋ္ဌံ စိတ်ကိုရှုရာကစိတ်ဓာနုပဒနာတတိပဋ္ဌံသဘောကိုရှုရာကဓမ္မာနုပဒနာတတိပဋ္ဌံဆိုတတိဖြင့် ယောဂီတို့ရှုတဲ့အခါကျတော့ဘာကစရှုရတော့ဘယ်တတိပဋ္ဌာန်ကစရှုရတော့ကာယ ानु ပတနာဘာကိုရှုလို့ကာယ ानु ပတနာလို့ပြောနိုင်လဲဘာယုတ်ကိုရှုတယ်လဲဖောင်းယုတ်အိမ်ယုတ်အဲ့ဒီကစရှုတယ်ဟုတ်တယ်မလားဘာကြောင့်များဖောင်းပါလဲ ။ဘာကြောင့်လေကြောင့်ဟုတ်တယ်မလား။လေကတရွေ့ရွေ့တိုးတိုးတိုးတိုးသွားတော့ရှေ့ဘက်ကိုဖောင်းလာတယ်။လေကတရွေ့ရွေ့နောက်ဘက်ကိုပြန်တွန်းတော့ပိန်သွားတယ်။ဒါကြောင့်ဖောင်းနေပိန်နေဆိုတာအဲ့ဒီစကလုံးအရာသိရတာကရှေ့ကိုလေ၍သွားခြင်းနောက်ဘက်ကိုလေ၍သွားခြင်းမဟုတ်ဘူးလား အဲ့တော့လေးဆိုတာယုတ်လားနံလားယုတ်ဒါကြောင့်ရှေ့တရွေ့ရွေ့တွန်းသွားတာကိုဖောင်းတယ်လို့ရှုတော့လေယုတ်ကိုရှုတာနောက်တရွေ့ရွေ့တွန်းသွားတာကိုပိန်ရှုတော့ပိန်တယ်လို့ရှုတယ်ဘာကိုရှုတာလဲလေယုတ်ကိုရှုတာဟုတ်တယ်မဟုတ်လားလေယုတ်ကိုပါဠိလိုတော့ဘာခေါ်ပါလိမ့်ဝါယောဟုတ်ကဲ့လား ဝါယောရဲ့သဘောမှန်သမျှရှုလို့ရှိရဲ့အဲ့ဒါရုပ်ကိုရှုတာကြီးပဲဝါယောမှာဘာသဘောရှိသလဲတွန်းထားတဲ့သဘောကန်သွားတဲ့သဘောကန်ထားတဲ့သဘောထောက်ထားတဲ့သဘောရွေရှားတဲ့သဘောရှိတယ်ဟုတ်သလား ရွေရှားတဲ့သဘောရှိကြောင်းဘယ်လိုလုပ်သိရလဲလေကတရွေ့ရွေ့ရှေ့ရွေ့မသွားရင်ဖောင်းမမလားလေတရွေ့ရွေ့ရွေ့ရှေ့ရွေ့သွားတာကြည်ရင်ကိုဒါဒါကိုပဲဖောင်းတယ်လို့သတ်မှတ်တာမဟုတ်လားဟုတ်ကဲ့လားဒါကြောင့်လေခေါ်တဲ့ဝါယောဓာတ်မှာရွေ့တဲ့သဘောရှိတယ် အခုယောဂီတို့အရင်တုန်းကတော့အိမ်မှာအခုတော့ဓမ္မယုံထဲမှာဘာဖြစ်လို့ရောက်လာအောင်ဓမ္မယုံထဲဟမ်ရွေလာလို့ပေါ့မဟုတ်လားမရွေပဲနဲ့ဒီရောက်မလားအဲ့ဒီရွေသဘောဟာပါလဲ အခုဝါယောပါဖျားလို့ဖြေလိုက်တဲ့အခါကျတော့ပါဇက်ကြီးပိတ်ဖြေတယ်မဟုတ်လားဘယ်လိုလဲဟမ်လှုပ်ရှားပြီးဖြေတာဗောပိတ်လိုက်ဖွင့်လိုက်မဟုတ်ဘူးလားအဲ့လိုပါဇက်ကြီးကပိတ်လိုက်ဖွင့်လိုက်ကဘာလို့ဖြစ်နေတာတော့ရွေရှားမှုကြောင့်ပဲမဟုတ်လား အထက်အောင်ရွေရှားတော့ပွင့်သွားရော နောက်တစ်ခါပြန်ပြီးအထက်အောက်ရွေရှားပြန်တော့ပိတ်သွားရောဒီလိုမဟုတ်လားအဲ့ဒါလည်းပဲပါတတ်တုံဟုတ်ကဲ့လားထမင်းစားတဲ့အခါကျတော့ထမင်းလို့ပါဇက်ထဲရောက်တော့ပါဇက်ထဲရောက်တာနဲ့ငုံပြီးမြူချလိုက်တယ်မဟုတ်လားဟိုအမတန်အရေးကြီးတဲ့ကိစ္စတစ်ခုစီစဉ်ထားလို့အဲ့ဒီကိစ္စ သက်ဆိုင်ရာဖုံးဆက်လို့အဲဒါကြောင့်ချက်ချက်ချင်းဆိုညွန်ကြပေးနေရတာဒါကြောင့်ဒီတော့ထမင်းလုတ်ပါဇက်ထဲရောက်တဲ့အခါကျတော့ထမင်းလုတ်ငုံထားတဲ့ပြီးတော့တခါတည်းမြိုချလိုက်တယ်မဟုတ်လားဘလို့ပါလဲဝါတယ်ဆိုတာဘယ်လိုလောက်တာတော့ဟမ် ရွေရှားတာဘာတွေရွေရှားနေတော့သွားနှစ်ခုသွားအစင်တန်းနှစ်ခုရွေရှားနေတာမဟုတ်လားအထက်သွားအစင်တန်းနဲ့အောက်သွားအစင်တန်းနှစ်ခုရင်ဆိုင်ရွှေ့လိုက်တစ်ခုနဲ့တစ်ခုခွာပြီးရွေ့လိုက်ဒီလိုမဟုတ်လားအဲ့ဒါကိုဘာခေါ်တော့ခွာတယ်ခေါ်တာမဟုတ်လား အဲ့တော့ဝါတယ်ဝါတယ်ရှုတဲ့အခါကျကြတော့လေရွေရှားမှုရှုရတာပဲမဟုတ်လားရွေရှားမှုရှုတော့ဘာဓာတ်ကိုသိတော့ဟုတ်ကဲ့လားယုတ်တလနန္ဒလာဘာသတိပဋ္ဌာန်လဲသိကြပြီလားဘာတွေသိကြတာတော့ယုတ်ကိုရှုတာဖြစ်လို့ ကာယ ानु ပသနာတတိပဋ္ဌာန်ဟုတ်ကဲ့လားဂိုင်ဝါလိုက်လို့မလို့ထမင်းလုံးကကြေညက်သွားပြီဘာလုပ်မလို့မြို့ချမယ်ဟုတ်ကဲ့လားမြို့ချတဲ့အခါကျတော့မြို့တယ်မြို့တယ်လို့ရှုတယ်ရှုသလားဘယ်တော့ကတော့စားတိုင်းရှုတာမဟုတ်လား ဟုတ်မှလည်းပြောတော့တော့ကြသီလကျိုးနေမယ်မရှုဘဲနဲ့ပြောရင်သီလမကျိုးဘူးလားအဲရှုရှုလို့မို့ကျိုးရှုလို့မို့ရှုကြောင်းပြောရင်တော့ဒါပြန်ခုကျိုးပြီလားဘာကြောင့်သိကြသလားသိကြပါရဲ့อืมဒီတော့အဲ့လိုမြူချတဲ့အခါကျတော့ မြူချတယ်မြူချတယ်လို့ရှုတော့စိတ်ကဘာကိုရှုသိနေရတော့မြူချတယ်မြူချတယ်ရှုတော့ဖောင်းတာရှုတဲ့အခါကျတော့ဝမ်းပိုက်တရွေ့ရွေ့ရှေ့ရွေ့လာတာကို ရှုသိရတယ်။ပိန်နာလို့ရှုတဲ့အခါကျဝမ်းပိုက်တရွေ့ရွေ့နောက်ဘက်ရွေ့သွားတာကို ရှုသိရတယ်။မြူချတယ်မြူချတယ်လို့ရှုတော့ဘာကိုရှုသိရသလဲ။ ဗါရဲအစာအိမ်အစားတဲ့အစားအစာလေချောင်းနဲ့ဆင်းသွားတာကိုအဲ့ဒါကိုရှုသိနေရတယ်ဟုတ်ကဲ့လားအဲ့ဒီတော့ဘာတွေ့ရတော့ဘယ်လိုရွေချတာတွေ့ရတော့ အထက်ကနေပြီးတော့လေကြောင်းအသွင်းထဲမှာအောက်တရွေ့၍ရွေ့သွားတာသိရတယ်ဘာဓာတ်ကိုရှုတာလဲဘာသတိပဋ္ဌာန်လဲဒါဖြင့်တရွေ့၍အောက်ရွေ့ရှားသွားတာပဲလို့လေကြောင်းအတွင်းမှာရွေ့ရှားသွားတာပဲလို့ဘာကြောင့်သိရလဲမြင်ရတာလားကြားရတာလားနံရတာလား ခံစားရတာဘာခံစားရတာတော့ဟမ်ဘလို့ခံစားရလို့တော့အဲ့ဒီမှာသမင်းလုတ်ကအစားအစာကလေချောင်းရဲ့အတွင်းဘက်နံရံဘယ်နံရံမှမထီပဲနဲ့အလေတဲ့တဲ့လေဟာပြင်ကများဆင်းသွားရင်ရွေးရှားတာသိမလားမသိဘူးလားဒါပြင်ခုတော့ဘာကြောင့်သိတော့ ဟမ်အဲ့တော့အဲ့ဒီနံယံထိသွားတာကဘာဓာတ်တုံးထိတော့တခါတရံကြမ်းကြမ်းသန်းသန်းထိတာတွေ့တယ်တခါတရံချောပြီးထိတာတွေ့တယ်နူးညံ့ပြီးထိတာတွေ့တယ်မဟုတ်လားဥပမာဥပမာဆိုကြပါစို့ငါရိုးလေးတရိုးအဲ့ဒါမြိုမိသွားတဲ့အခါကျတော့ဘယ်လိုတွေ့ရအဲထိထိကြမ်းကြမ်းသန်းသန်းထိတာတွေ့ရတယ်မဟုတ်လား ဟုတ်တယ်မဟုတ်လားဘာမှမပါပဲညက်ပြီးသားထမင်းလေးကိုမြိုချလိုက်တဲ့အခါကျတော့ရှောကနေချောသွားတော့ဗောမဟုတ်လားချောကနေရှောသွားတော့ဗောအဲ့ကြတော့ဘာတွေ့ရတော့နုနုညံ့ညံ့မတွေ့ရဘူးလားအဲ့တော့ကြံသာတော့ထိတွေ့ခြင်းနုညံ့တော့ထိတွေ့ခြင်းကိုတွေ့ရတာကပထဝီဓာတ်ဟုတ်ကဲ့လား ဘာတတ်တုံးဟုတ်သလားရွေတာကဝါယောဒနူညံကြံဏထိတွေ့တာကဟုတ်ပြီလားပထဝီဓာတ်ကဘာနန္ဒတုံးပထဝီဓာတ်ကဘာနန္ဒတုံးလို့ဟမ်ရုပ်ဓာတ်လားဒါနဲ့ကိုင်းတို့ဆုံးဖြတ်ပြီးတော့မအောင်ခဲ့ ဟမ်အဲပထဝီဓာတ်ဆိုတော့မြေသူတို့ကစာဖြည့်ထားတာကိုသူတို့သူတို့မိကုန်းနဲ့မှတွေ့တယ်ကတိုင်း10ပါးကိုအဓိပ္ပာယ်နဲ့တကွာရေးခဲ့ပါဆိုတာတွေ့တယ်အဲ့ဒါသူတို့ကဖြည့်လာတာပထဝီကတိုင်းဆိုတာမြေကတိုင်းလို့ဖြည့်လာတာဒါကြောင့်မလို့ပထဝီဓာတ်ဟာမြေဓာတ်ပါလို့သူပြောတာမဟုတ်တော့မဟုတ်ဘူးလားဟုတ်တော့ဟုတ်ပါတယ်ဒါပေမဲ့လို့မှားတယ် ဘာကြောင့်လဲဆိုတော့လေเจ้าနဲ့မြေကြီးရှိမလားဟုတ်ဘူးလားလေเจ้าနဲ့မြေကြီးမရှိပါဘူးဒီဒါအခေါ်ပေါ့ပါဠိကပထဝီလို့ခေါ်တယ်မြန်မာကမြေလို့ခေါ်တယ်ဘာပြောတာလဲဆိုကြမ်းတမ်းမှုနူးညံ့မှုကိုပြောတာကြမ်းတမ်းမှုနူးညံ့မှုကိုပဲပါဠိကပထဝီလို့နာမည်တပ်ပေးလိုက်တယ်မြန်မာက မြေလို့တတ်ပေးလိုက်တယ်ဟုတ်ကဲ့လားအင်္ဂလိပ်လိုက earth လို့နာမည်တက်လိုက်တယ်ပါတယ် slow မှာပါတယ်တော့ E A R T H earth element ခေါ်တယ်ပါတယ်တော့ earth element E L E M E N T element element ကဓာတ်လေသဘာဝ earth element ဒီတော့အဲ့ဒီလေကြောင်းအတွက်မဲ့ကိုထိပြီးတော့နုနုညံညံကြံကြံတန်တန်ထိသွားတဲ့အထိအဲ့ဒါကိုမသိရဘူးလားအဲ့တော့ဘာဓာတ်ကိုသိနေတာလဲပထဝီဓာတ်ကိုသိနေတာဟုတ်သလားဒါဖြင့်အဲ့ဒီပထဝီဟာဘာနံလဲစိတ်နံလားစေတသိက်နံလား ဟမ်ဘာတတ်တော့ရုပ်ဓာတ်ပေါ့မဟုတ်လားနာငါထိလို့ရမလားကိုယ်စိတ်ကိုပြန်ထိကြည့်ပါလားရမလားအဲအခုတော့ထိနေတာမဟုတ်လားထိနေတာဆိုသဖြင့်နာဟုတ်ပါမလားပါတော့ဟုတ်ပြီလားဒီတော့ အဲ့ဒါလိုပဲရုပ်တဘာဝစပြီးတော့မှတ်ရတော့ပထမဝမ်းပိုက်လှုပ်ရှားရွေ့ရှားမှုဝါယောယုတ်ဒုတိယအနောက်ပြီးတဲ့အခါကျတော့နောက်ဖက်တွန်းသွားတဲ့ဝါယောယုတ်ဒါတွေရှုမှတ်ရတယ်။နောက်ကျန်နနာနုညနာရှုမှတ်ရတယ်ပထဝီယုတ်မာသတိပဋ္ဌာန်လဲကာယ ानु ဘဒနာသတိပဋ္ဌာန်ဟုတ်ကဲ့လားတခါတခါကျတော့မျက်ရည်ကြတာတို့ချွေးထွက်တာတို့မရှုရဘူးလား အများကြီးရှူရတာပေါ့အခုမရှူရတာ3ရက်လောက်ပဲရှိသေးတယ်ဟုတ်တယ်မလားဘာကြောင့်မရှူရအောင်အခုရာသီအေးလာလို့မိုးရွမိုးရွာလာလို့ဟုတ်ကဲ့လားအဲ့ဒီမနိုင်ကဆိုဒီချွေးထွက်တာရှူရတာနဲ့ပဲတခြားရှူရတယ်လို့တော့မရှိတော့အဲ့ဒီမျက်ရည်ကြတာချွေးထွက်တာရှူတော့ဘာဓာတ်ကိုရှူတာလဲဘာဓာတ်တယ် အာဘောဓာဟုတ်ကဲ့လားအဲ့ဒါယုတ်လားနံလားဘာတတိပဋ္ဌာန်လဲဟုတ်ကဲ့လားယံဖယံခါပူရာမရှိရဘူးလားယံဖယံခါအေးတာမရှိရဘူးလားပူရာဘယ်တော့မှရှိရတော့လွန်ခဲ့တဲ့3ရက်မတိုင်ခင်ကဟုတ်ကဲ့လားမရှိရဘူးလား ရှူရရှူရလားပူတယ်ပူတယ်လို့ရှူသလားအမလေးပူလိုက်တာဟဲ့ငါနဲ့နေလို့အခက်လိုက်တာဒီလိုဆိုသလားဘယ်လိုလုပ်တော့ပူရာကိုပူတယ်လို့ရှုသိနေတာဟာဘာတရှုသိနေတာလဲတေဇောတရှုသိနေတာဟုတ်ကဲ့လားအဲ့ဒါလို့ရှုသိနေသမျှကာယ ानु ပဒနာတတိပဋ္ဌံဟုတ်တယ်မလား ဘာဝနာနေနဲ့ဆိုလို့ရှိရင်ဝိပဿနာဘာဝနာမဟုတ်ပေဘူးလားအဲ့ဒါမပြတ်တာရှုသိနေရင်ဝိပဿနာဘာဝနာမိမိတဏ္ဍမပြတ်ဖြစ်နေတာပဲဟုတ်သလားဒီတော့အဲ့ဒီပထမဆုံးနေမဟုတ်ဘူးအများဆုံးရှုရတာလေဝါရောပဲမဟုတ်ပေဘူးလားလက်ကိုကိုွေးလိုက်တော့ကိုွေးတယ်ကိုွေးတယ်ရှုတယ်ဘာကိုရှုတာလဲ ဝါရောရှုတာပဲလက်ဆန်တော့ဆန်တယ်ဆန်တယ်ရှုတယ်ဝါရောရှုတာပဲဟုတ်တယ်မဟုတ်လားသိကြသလားဘာသိကြတာတော့ဝါရောရှုတာသိကြတယ်ကဲနေရထိုင်ရကနေပြီးတော့ထတယ်ထတယ်ထတယ်နဲ့တရွေ့ရွေ့ရွေ့ပြီးအထက်မတ်တော်ရာကြီးရှုလိုက်တော့ဘာရှုတာလဲဝါရောရှုတာပဲ နေရာမှာထိုင်ထိုင်ထိုင်မဲ့နေရာနဲ့ရပ်ပြီးတော့ထိုင်နေတယ်ထိုင်နေတယ်ထိုင်နေထိုင်နေထိုင်နေဆိုပြီးတရွေ့ရွေ့အောက်ပဲထိုင်ကြသွားတာရှုတော့ဝါရောရှုတာပဲဟုတ်ကဲ့လားရွေ့ရှားဝါရောစဉ္ညာလျှောက်တဲ့အခါကျတော့ဘယ်လှမ်းတယ်လို့ဘယ်ခြေတော့ရွေ့တာရှုတယ်ညာလှမ်းတယ်လို့ညာခြေတော့ရွေ့တာရှုတယ်ဘာကိုရှုနေတာလဲဘာသတိပဋ္ဌာန်လဲ ခြေတော်ကိုကြွားလိုက်တော့ကြွားတယ်လို့တဖြည်းဖြည်းခြေတော်အထက်ရွေ့တာရှုလိုက်တယ်ဘာသတိပဋ္ဌာန်လဲခြေတော်တဖြည်းတဖြည်းဖြည်းရှေ့ရွေ့ရွေ့သွားတာရှုတော့မှတ်တော့ဘယ်လိုမှတ်တယ်လဲလှမ်းတယ်လို့မှတ်တယ်စိတ်ကရှုသိနေတာကရှေ့ရွေ့တာကိုရှုသိနေတယ်စကလုံးနဲ့မှတ်တာကလှမ်းတယ်လို့မှတ်တယ် စကလုံးလှမ်းတယ်ဆိုတဲ့စကလုံးလိုရင်လားခြေတော်ရှေ့၍သွားတာသိဖို့လိုရင်လားဟုတ်ကဲ့လားတကယ်လို့များစကလုံးမပါဘဲနဲ့ရွေရှားတာသိရင်အဲ့ဒါဝိပဿနာဟုတ်မလားမဟုတ်ဘူးလားဟုတ်ပါတယ်စကလုံးဒါဖြင့်ရွေရှားတာလိုက်သိနေရင်ဝိပဿနာဟုတ်ပါလျက်ကဲနဲ့ ပင်မအောင်ဘာကြောင့်များစကလုံးနဲ့လှမ်းတယ်လို့ထည့်ပေးနေရတာလဲပါတယ်ရွေရှားတာကိုရှုသိနေတာကကာယ ानु ပတနာတတိပဋ္ဌံဟုတ်ကဲ့လားလှမ်းတယ်လို့ဆိုလိုက်တဲ့စကလုံးကတော့သူကပညာပရမဟုတ်ကဲ့လား ရွေရှားနေတာကတော့ပရမစကလုံးကတော့ပညာဟုတ်ကဲ့လားအဲ့ဒီစကလုံးမပါဘဲနဲ့ရွေရှားတာတက်တက်ရှုတိနေရင်လဲကာယ ानु ပသနာတတိပဋ္ဌံဝိပဿနာနော်ဒါဖြင့်ပညာဖြစ်တဲ့စကလုံးဘလို့ထည့်ပေးရသလဲလို့ဆိုတော့ပရမတ်ကိုသိတဲ့စိတ်ကိုကူညီခြင်းလို့ထည့်ပေးရတယ် ဟုတ်ကဲ့လားဘလို့ကူညီတယ်လဲလို့ဆိုတော့ရွေရှားနေတော့ကိုရွေရှားတာရှုသိနေတဲ့အခါမှာရှုသိတဲ့စိတ်ဟာရွေရှားတာကိုစူးစူးဆိုင်ဆိုင်တိတိကျကျပြပြင်းပြင်းပြင်းရှုသိနိုင်အောင်လှမ်းနေဆိုတဲ့စကလုံးကကူပေးလိုက်တယ်ကူပေးလိုက်တဲ့အခါကျတော့စကလုံးရဲ့အကူအညီကြောင့်ရှုတဲ့စိတ်ဟာ အရှုခံရွေရှားမှုပေါ်ပိုးပြီးကပ်ပြီးပိုးရှုသိနိုင်တယ်ဒီတော့အဲ့ဒါလို့သေးသေးချာချာစကလုံးကလည်းပဲကူတယ်စိတ်ကလည်းသေးချာချာဖြစ်ဆဲဖြစ်ခိုက်မှရှုသိနေတယ်ဆိုရဲစိတ်အထွက်အလွင်နေတယ်စမ်းကြည့်ပေါ့စကလုံးမပါပဲနဲ့ဒီတိုင်းပဲရွေရှားမှုကိုအသာလေးရှုကြည့်စိတ်အထွက်အလွင်နဲမလားများမလား များတယ်ဟုတ်တယ်မဟုတ်လားဘာမပါလို့လဲစစ်ကူမပါလို့မဟုတ်လားစစ်ကူမပါလို့စစ်ကူစကလုံးမပါတဲ့အခါကျတော့စိတ်ကလွယ်လွယ်လေးနဲ့ပဲအရှုခံအာယုံကလွင့်လွင့်ထွက်ထွက်မသွားပေဘူးလားအဲလွင့်လွင့်ထွက်ထွက်သွားတယ်ဒါကြောင့်စစ်ကူဖြစ်တဲ့စကလုံးထည့်ပေးရတယ်သို့တော်လည်း ဝိပဿနာညာအထက်ပိုင်းရောက်လာလို့ဉာဏ်ရင့်လာတော့ဆိုကြပါစို့သင်္ခါရုပ္ပခဉာဏ်ဉာဏ်နံပါတ်17လောက်အထိကိုကတွေ့သိလာရပြီဆိုတော့အဲ့ဒီအခါကျတော့ဖြင့်စကလုံးမထည့်ပဲလေပဲစူးစူးဆိုင်ဆိုင်စကလုံးမပါပဲနဲ့သူဟာသူရှုတိလို့ရလာတော့အဲ့ဒီအခါကျတော့စကလုံးကိုလွတ်ချင်ရင်လွတ်ထားနိုင်တယ်တချို့များကြတော့အကျင့်မရှိတဲ့အတွေ့ စအထုတ်ခါစားတောင်မှကြွတယ်လှမ်းတယ်ချတယ်လို့စကလုံးထည့်ပေးလို့ရှိရင်အဲ့စကလုံးပေါ်တင်စိတ်ကတင်းတင်းနေတော့ကြွရွေးမှုလှမ်းရွေးမှုသဘောဝါရောကိုမသိပဲဖြစ်ဖြစ်နေတတ်တယ်အဲ့ဒါကြောင့်သူတို့ကြတော့စကလုံးအဖြုတ်ခိုင်းထားရတယ်။ကိုင်းဒီလိုဆိုလို့ရှိရင်စကလုံးဖြုတ်ထားလိုက်။စကလုံးဖြုတ်ထားလိုက်တော့မလုပ်ရမှလဲ။ရွေရှမ်းမှုကိုပဲ သိုံလေးပဲသိလိုက်နေဒီလိုပြောရတယ်ဒါပေမဲ့သူတို့လည်းနောက်ကြတော့စကလုံးထဲတတ်လာတယ်စကလုံးထဲတတ်လာလို့ထဲတဲ့အခါကျပိုးပြီးတော့စူးစူးဆိုင်ဆိုင်ရှုပြီးတိတိကျကျသိလာတယ်ဒါတော့အဲ့ဒီရှေ့ရွေ့သွားတဲ့ဝါရောယုတ်အောက်ဘက်ရွေ့သွားတဲ့ဝါရောယုတ်ရှေ့ရွေ့သွားတဲ့ဝါရောယုတ်ကြတော့လှမ်းတယ်လို့စကလုံးတတ်တယ်အောက်ဘက်ရွေ့ကြသွားတဲ့ဝါရောကြတော့ ချတယ်လို့စကလုံးတတ်တယ်ဟုတ်တယ်မဟုတ်လားခြေထောက်ကအောက်မှာထိလိုက်တော့ထိတယ်လို့စကလုံးတတ်တယ်အဲ့တော့ကြွ၍လဲဝါရောလှမ်း၍လဲဝါရောချ၍လဲဝါရောဒါပြင်ထိသွားတော့အဲ့ဒီအထိကြတော့ပါတော့ပထဝီဟုတ်ကဲ့လားပထဝီလဲကာယ ानु ပသနာတတိပဋ္ဌာန်ပဲမဟုတ်လား ဒါကတတ္တိဘူထင်ရှားတဲ့ရုပ်တွေပြောရတာရုပ်တစ်ခုဖြစ်ရင်သူနဲ့အပေါင်းပါရုပ်တွေခုနှစ်ခုတောင်ပါဝင်တယ်ဒါပေမဲ့လို့တကယ်ထင်ရှားတဲ့ဗဒနာယုတ်ကတော့တစ်ခုပဲဖြစ်လို့ထင်ရှားတဲ့ယုတ်ကိုပဲရှုတော့ဒီတော့အဲ့ဒါတွေသိတော့ဘာဖြစ်တယ်လဲသိတာကဘာကြောင့်သိလုံးရှုလို့ သိတာဟုတ်တယ်မဟုတ်လားသို့တော်လည်းရှုတိုင်းသိသလားဘယ်အခါမှသိတော့ရှုတိုင်းမသိဘူးဘယ်အခါမှသိတော့ရှုတီသိမညိဆင်းရဲငြိမ်မဟုတ်လားဘယ်အခါမှသိတော့အဲစိတ်ကတည်ငြိမ်မှသိတာဟုတ်တယ်မဟုတ်လား အဲ့ဒီအရှုခံရွေးမှုပေါ်စိတ်ကမတည်ငြိမ်မဲနဲ့ဟိုထွက်ဒီထွက်ဆိုသိပါမလားသိပါဘူးအဲရှုခံရွေးမှုပေါ်မှာစိတ်ကတည်ငြိမ်မှသိတာနော်တည်ငြိမ်မှသိတာဒါဖြင့်အဲ့ဒါလို့သိခြင်းကြောင့်ဘာအကျိုးရှိသလဲအဲငါသွားတယ်လို့ထင်ပါဦးမလား သွားတဲ့ငါရှိတယ်ဆိုတာကောထင်ပါဦးမလားယူနေတဲ့သဘောပဲလို့အဲ့ဒါလောက်ပဲသိတာမဟုတ်လားအဲ့ဒီတော့အဲ့ဒီယူရတဲ့သဘောပေါ်မှာငါဆိုတဲ့အစွဲရှိသေးလားဘာပြုတ်တော့အတ္တပြုတ်သွားတော့ဘာကိုမြင်တာလဲအနတ္တကိုမြင်သည်ဟုတ်တယ်မဟုတ်လား အတ္တဆိုတဲ့ငါပုဂ္ဂိုလ်သတ္တဝါမရှိပါလားရွေ့နေတဲ့သဘောပါလားလို့သဘာဝမျှတာမြင်တော့အနတ္တသိပြီအဲ့တော့ရွေ့နေတဲ့သဘောမှမျှတာပါလို့မြင်တဲ့အခါမှာငါလို့မဆွဲတဲ့အတွက်သွားလို့ကောင်းတယ်မကောင်းဘူးဆိုတာကိုရှိအောင်မလားအဲ့ဒီရွေ့တဲ့သဘောပေါ်မှာသဘောကြတဲ့သဘောလည်းမရှိဘူးမနှိမ့်မြို့တဲ့ သဘောလည်းမရှိဘူးရွေ့နေတာကိုသိယုံသိယုံပဲမဟုတ်လားအဲ့တော့သဘောသဘောကြတဲ့လောဘမပါတော့လောဘကိလေသာမငြိမ်းဘူးလားသဘောမကြမနှစ်မြို့တဲ့ဒေါသမပါတော့ဒေါသကိလေသာအဲ့ဒီအခိုက်မှာမငြိမ်းဘူးလားအဲ့ဒါသိလို့ငြိမ်းတာလားမသိလို့ငြိမ်းတာလားသိလို့ငြိမ်းတာဟုတ်တယ်မဟုတ်လားအဲ့တော့ဘာကြောင့် သိကျင်ရတယ်လဲဆိုရင်ကိလေသာငြိမ်းလို့လို့သိကျင်တယ်ဟုတ်တယ်မဟုတ်လားခါသိခြင်းကြောင့်ဘာအကျိုးရတယ်လဲဆိုရင်ဟမ်သိခြင်းကြောင့်ဘာအကျိုးရတယ်လဲဆိုရင်ကိလေသာငြိမ်းခြင်းအကျိုးရတယ်အနတ္တဆိုတာအတ္တဆိုတာအတ္တဒိဋ္ဌိအတိမအမြင်မှပြောတာမဟုတ်လား အဲ့ဒီအတိမအမြင်မှဟာစိတ်လားယုတ်လားဟမ်စိတ်စိတ်ဆိုတော့သူဟာအမှားသိနေတာဆိုတော့စိတ်ကောင်းလားစိတ်ဆိုးလားစိတ်ဆိုးဆိုရင်သူကိလေသာလို့ခေါ်ပေါ့စိတ်ဆိုးမှန်သမျှကိလေသာကြီးပဲအဲ့တော့အတ္တဒိဋ္ဌိခေါ်တဲ့ပုဂ္ဂိုလ်တ attva အတ္တငါရှိတယ်လို့သိမှားနေတဲ့ ဒီဒိဋ္ဌိကိလေသာငြိမ့်တာဟာသိလို့ငြိမ့်တာလားမသိလို့ငြိမ့်တာလားအဲ့တော့သိခြင်းကြောင့်ရတဲ့အကျိုးကကိလေသာငြိမ့်ခြင်းအကျိုးအဲ့ဒီဒိဋ္ဌိကိလေသာငြိမ့်တာနဲ့တာယာနှစ်သက်တတ်မဲ့တဲ့လောဘလည်းငြိမ့်ရောမတာယာမနစ်တဲ့မတတ်မဲ့မနစ်မျိုးတဲ့ဒေါသလည်းငြိမ့်ရောသိနေတော့မသိတဲ့မောဟကောငြိမ့်ရော ဟုတ်ကဲ့လားအဲ့ဒီမသိတဲ့မောဟကိုတခြားစကားလုံးနဲ့ဘယ်လိုခေါ်သေးလဲအဝိဇ္ဇာလို့ခေါ်တယ်မဟုတ်လားဟုတ်ကဲ့လားမသိတဲ့မောဟကိုတခြားစကားလုံးနဲ့ဘာခေါ်လဲအဲ့တော့အဝိဇ္ဇာမငြိမ်းဘူးလားဟောအဝိဇ္ဇာငြိမ်းရောသိလို့လားမသိလို့လား အဲ့တော့သိခြင်းဉာဏ်အဝိဇ္ဇာမောဟကစပြီးတော့ကိလေသာငြိမ်းခြင်းအကျိုးမရဘူးလားကာယ ानु ပဒနာတတိပဋ္ဌာန်တစ်ခုတည်းရှုလိုက်တာ ਨੇ စူးစူးဆိုင်ဆိုင်တာရှုလို့သေချာသိရဲ့အဲ့လိုငြိမ်းတာဒီတော့အဝိဇ္ဇာငြိမ်းရင်ဘာငြိမ်းတယ်လဲ အဝိဇ္ဇာယတွေးဝအတေတဝိရာဂនិရောဓသင်္ခါရនិရောဓောသင်္ခါရនិရောဓဝိညာဏនិရောဓောဝိညာဏនិရောဓနာမရူပនិရောဓောမဟုတ်လားအဲ့တော့အဝိဇ္ဇာချုပ်ငိမ့်တော့ဘာငိမ့်တော့ပြုလုပ်မှုသင်္ခါရချုပ်ငိမ့်ရောဟုတ်ကဲ့လား ကုသိုလ်လည်းမလုပ်တော့ဘူးအကုသိုလ်လည်းမလုပ်တော့ဘူးဆိုတော့အဲ့ဒီကုသိုလ်ကံအကုသိုလ်ကံကြောင့်နောက်ဘဝမှာဖြစ်တဲ့ပဋိသန္ဓေစိတ်ဝိညာဉ်ဖြစ်အောင်မလားဖြစ်ပါဘူးဗျာပြုလုပ်မှုငြိမ့်တော့ဗာငြိမ့်မလဲပဋိသန္ဓေစိတ်ဝိညာဉ်ချုပ်ငြိမ့်တယ်ပဋိသန္ဓေစိတ်ဝိညာဉ်ချုပ်ငြိမ့်တော့ဗာငြိမ့်တယ်လဲပါတယ်ဟဲ့နာယုတ်ဆက်ဆက်ချုပ်ငြိမ့်တယ်နာယုတ်ဆက်ဆက်မဖြစ်တော့ဘူးဆိုတဲ့အခါကျတော့ဗာငြိမ့်သွားပြန်လဲ ပါရပါပါတွေပါလေဟဲ့အမိဝမ်းထဲမှာနာနေရုပ်တွေဆက်ဆက်မဖြစ်ဘူးဆိုတော့မျက်စိဆိုတာပေါ်လာပါအောင်မလားနာနှာခေါင်းကိုပေါ်လာပါအောင်မလားအဲ့တော့အာရဏ6ပါးလည်းမရှိတော့ဘူးငြိမ့်သွားရောဟုတ်ကဲ့လားတခါအဲ့ဒီအာရဏ6ပါးငြိမ့်သွားပြီဆိုတော့ဗာငြိမ့်တယ်လေတွေ့ဆုံမှုငြိမ့်တယ်ဘာနဲ့တွေ့ဆုံမှုလဲ မျက်စိမှမရှိဘဲနဲ့တော့အစင်းနဲ့တွေ့ဆုံမအောင်မလားနားမှမရှိတဲ့နောက်အသံနဲ့တွေ့ဆုံအောင်မလားနှာခေါင်းမှမရှိတဲ့နောက်အနတ်နဲ့တွေ့ဆုံအောင်မလားရှားမှမရှိတဲ့နောက်အရသာနဲ့တွေ့ဆုံအောင်မလားကိုယ်မှမရှိတဲ့နောက်ထိတွေ့စရာနဲ့တွေ့ဆုံအောင်မလားအဲ့တော့တွေ့ဆုံမှုတွေငြိမ့်မသွားဘူးလားတွေ့ဆုံမှုငြိမ့်တော့ဗာငြိမ့်တော့ခံစားရတယ်ဆိုတာတွေ့ဆုံမှခံစားလို့ရတာမဟုတ်လား မတွေ့ဆုံမဲနဲ့ခံစားလို့ရမလားမျက်စိနဲ့အစင်းနဲ့တွေ့ဆုံလို့မှအမဲလှလိုက်တာဟုတ်လားအဲ့ဒါခံစားတာမဟုတ်လားဒါကမကောင်းတာဆိုမလေးရုပ်ကြီးကလည်းစိုးရိမ်တာနော်တို့ကြောင့်တို့အိမ်မလားသားနဲ့ဘာခံစားမှုတော့ကောင်းခံစားလားဆိုးခံစားလားဟုတ်ကဲ့လားအဲ့ဒီခံစားမှုနှမျိုးလုံးဘာကြောင့်ဖြစ်တာလဲတွေးဆုံမှုကြောင့်ဖြစ်တယ်ဘာနဲ့ဘာတွေးလို့လဲ အာယတနာနဲ့အာယုံတွေးလို့ဟုတ်ကဲ့လားဒီတော့အခုတော့ဟိုအဝိဇ္ဇာမသိမှုကစပြီးချုပ်တော့ပြုတ်ကလည်းမပြုတ်လို့မပြုတ်လို့တဲ့အခါကျတော့ပရိသန္နေစိတ်ကလည်းမဖြစ်ပရိသန္နေစိတ်မဖြစ်တော့သူ့နောက်ကဆက်ခါဆက်ခါဖြစ်မဲ့ရုပ်ဆက်ဆက်နာဆက်ကလည်းမဖြစ်မဖြစ်တဲ့အခါကျတော့မျက်စိနာနာရှားကိုစိတ်ကလည်းမပေါ်တော့အဲ့ဒါလိုမပေါ်တော့အာယုံနဲ့တွေးဆုံစရာလည်းမရှိတော့တွေးဆုံမှုလည်းငြိမ့်သွားရော အဲတွေ့ဆုံမှုမရှိတဲ့အခါကျတော့ဘာကငြိမ်းမြန်နော်ခံစားမှုငြိမ်းမြန်ရောခံစားမှုငြိမ်းပြီဆိုတော့ဘာကမဖြစ်ပေါ်တော့တော့ခံမမခံစားရင်ตายတတ်မဲ့ပါဦးမလားအဲ့တော့ตายတတ်မဲ့မှုမငြိမ်းမိဘူးလားตายတတ်မဲ့မှုငြိမ်းတော့ဘာမဖြစ်ပြန်တော့ဆွဲလမ်းမှုကမဖြစ်ပြန်တော့ဘူးမရမနေနိုင်အောင်ဆွဲမှမဆွဲလမ်းမှုဆိုတော့ဆွဲလမ်းတာလှုပ်အောင်မလား အဲ့တော့ဆွဲလမ်းမှုငြိမ်းတော့ဘာကငြိမ်းမြန်တော့ပြုလုပ်မှုကငြိမ်းမြန်ရောကုသိုလ်ပြုလုပ်မှုအကုသိုလ်ပြုလုပ်မှုငြိမ်းမြန်ရောငြိမ်းမြန်ပြီဆိုတဲ့အခါကျတော့နောက်ကဘာငြိမ်းမြန်နော်ဘဝအတိဆိုတာကုသိုလ်ကံအကုသိုလ်ကံကြောင့်ဖြစ်တာမဟုတ်လားကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ကြောင့်ဖြစ်တာအခုကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ကလည်းမဖြစ်တော့ဘူးဆိုတော့ဘဝအတိက မဖြစ်တော့ဘူးဘဝချုပ်ငိမ့်မြန်ရောဘဝသေးချုပ်ငိမ့်တဲ့အခါကျတော့ဟမ်အိုလည်းမအိုရဘူးနာလည်းမနာရသေလည်းမသေးရဘူးဘာကြောင့်များမအိုမသေးရတော့ဘဝကိုကမဖြစ်တော့အိုစရာလည်းမရှိဘူးသေစရာလည်းမရှိတော့ဘူးဟုတ်ကဲ့လားဒါဖြင့်ဆိုရင်ဘူးဆွေကိုကြွေးရတာတွေကမရှိပါဘူး ဘာကြောင့်မရှိတော့ဘဝသည်မဖြစ်လို့ဘဝသည်တာဖြစ်လို့ရှိရင်တော့အဲ့ဒါတွေကဖြစ်နေဦးမှာမဟုတ်လားအခုတော့ဘဝအသည်ရုပ်အသည်နာမ်တွေကမဖြစ်တော့အိုလည်းမအိုသေးလည်းမသေးစိတ်နဲ့ပူဆွေးတယ်ငိုကြွတယ်ဆိုတာဘာကမှမရှိတော့ဘူးဒါဖြင့်ဘာငြိမ့်တော့ဟောဘာကြောင့်များအဲ့ဒီဆင်းရဲငြိမ့်တော့ဘယ်ကစငြိမ့်လာတာမသိတာကစငြိမ့်လာတာမဟုတ်လား မသိတာဘာကြောင့်ငြိမ့်သွားတော့သိလို့ငြိမ့်သွားတယ်ဘာကြောင့်များသိတော့ဩရှုလို့သိတယ်ဒီလိုမဟုတ်လားမရှုရင်တော့သိပါမလားမသိရင်တော့အဝိဇ္ဇာရှိနေဦးမှာပဲမသိဘူးဆိုလို့ရှိရင်တော့လုံနေဦးမှာမဟုတ်လားဘဝကောင်းဘဝမွန်နေတောင်းတာပြီးကောင်းနိုင်လဲလုံမိမယ်မကောင်းနိုင်လဲလုံမိမယ်သင်္ခါရတွေမဖြစ်ဘူးလား အဲလုံးမဲ့လုပ်ပြီဆိုလို့ရှိရင်တော့နောက်တစ်ခါပရိသန်နေစိတ်ကဖြစ်အောင်မယ်ဒီလိုဆိုလို့ရှိရင်တော့ဆက်ခါဆက်ခါသွားပြီနာမရူပအာတလာယရဏဖတ်တာစသည်အခုတော့ဘယ်ကစပြီးခြုံငိမ့်သွားတော့အဝိဇ္ဇာကစပြီးခြုံငိမ့်သွားတယ်ဘာကြောင့်အဝိဇ္ဇာမသိမှုခြုံငိမ့်တာလဲသိလို့ခြုံငိမ့်တာရုပ်ကိုငါလို့သိလို့ခြုံငိမ့်တာလားရွေရှားသဘာဝမျှတာပဲလို့သိလို့ခြုံငိမ့်တာလား ဟုတ်ကဲ့လားဒီတော့ငါလို့သိတာကအမှန်လားရွေရှားသဘာဝမျှတာလို့သိတာကအမှန်လားဟုတ်ကဲ့လားဒီတဲ့ပိုသိလို့ရှိရင်အဲ့ဒီရွေရှားမှုဟာတခုတည်းမဟုတ်ဘူးအစဉ်စဉ်ဖြစ်ဖြစ်ပြီးပြက်ပြက်သွားနေတာပဲလို့သိနိုင်တယ်အစဉ်စဉ်ဖြစ်ဖြစ်ပြီးပြက်ပြက်သွားနေတာပဲလို့သိရင်တော့တခုဖြစ်ပြီးတော့ပြက်နောက်တစ်ခုဖြစ်ပြီးတော့ပြက်နောက်တစ်ခုဖြစ်ပြီးတော့ပြက်ဒီလိုသိတာမဟုတ်လား အဲ့ဒါလို့သိပြီဆိုတော့ဘာကိုသိတယ်လို့ခေါ်မလဲဘာကိုသိတယ်လို့ခေါ်မလဲဩမမြဲတာသိတာမဟုတ်လားတခုဖြစ်ပြီးဒဏ်နဲ့တည်နေရင်တော့ဒါမြဲတယ်ခေါ်မှာပေါ့အခုတော့တခုဖြစ်ပြီးဒဏ်နဲ့တည်မနေမနဲ့ဖြစ်ပြီးချက်ချင်းပြက်နောက်တစ်ခုကဖြစ်ချက်ချင်းပြက်နောက်တစ်ခုကဖြစ်ချက်ချင်းပြက်ဆိုတာတခါတခါမှာ တချို့ယောဂီတွေလျှောက်တယ်ဖောင်းတယ်လို့ရှုတော့ဖရာတဲ့ဖောင်းတာတွေတပိတော့အများကြီးတွေ့ရတယ်တဲ့လို့လျှောက်တယ်ပိန်တယ်လို့ရှိပြန်တော့လေပိန်တာတွေအစင်းစင်အစင်းစင်အများကြီးတွေ့ရတယ်လို့လျှောက်တယ်အဲ့တော့တခုတည်းမဟုတ်ဘူးအများကြီးဆိုရဲကသူဟာဘယ်သဘောတော့တခုဖြစ်ပြီးပြက်နောက်တစ်ခုတစ်ဖောင်းပေါ်လာပြက်နောက်တစ်ဖောင်းပေါ်လာပြက်နောက်တစ်ဖောင်းပေါ်လာပြက်ဒီလိုတွေ့တာမဟုတ်လားအဲ့တော့ဖြစ်မှုပြက်မှုကိုလည်းတွေ့တယ် တခါတည်မြဲမနေဘူးဖြစ်ဖြစ်ပြီးပြက်နေတာပဲမတည်မြဲဘူးဆိုတဲ့သဘောကမသိဘူးလားဟောအနိစ္စလည်းသိတယ်တိုးသိလားသဘာဝမျှတာလို့ဆိုတဲ့အသိတဲ့ပိုးသိလာရင်ဒီလိုသိလာတယ်အဲ့ဒါသဘာဝမျှတာဆိုတဲ့အသိသိရဲ့အဲ့ဒါသဘာဝလက္ခဏာကိုသိတယ်ဖြစ်ပြီးပြက်လို့မမြဲတဲ့သဘောပဲလို့သိရင်သာမဉ္ဇလက္ခဏာကိုသိတယ်ခေါ်တယ်ဟုတ်ပြီလား သဘာဝမျှသာလို့သိရင်ဘာလက္ခဏာသိတာလဲသဘာဝလက္ခဏာကိုသိတာဖြစ်ဖြစ်ပြီးပြက်ပြက်နေလို့မမြဲတဲ့သဘောပဲလို့သိရင်ဟုတ်ပြီလားအိုးဖြစ်ပြက်တွေမပြတ်နှိမ့်ဆက်နေတာပဲလို့အဲ့ဒီအချိန်မြန်သိသွားလို့ရှိရင်တော့ဘာသိတာတော့ဒုက္ခသိတာဟုတ်တယ်မဟုတ်လားအနိစ္စမြင်ရင်ဒုက္ခမြင်တော့တာပဲအဲ့တော့မြဲလည်းမမြဲဘူး ဆင်းလဲဆင်းရဲတယ်ဆိုလို့ရှိရင်တည်မြဲနေတဲ့ကိုပုဂ္ဂိုလ်တ attva အသက်ဝိညာဉ်ဆိုတာရှိတယ်လို့ယူဆမလားမရှိဘူးယူဆမရှိဘူးလို့ယူဆတော့အတ္တလားအနတ္တလားဟောအနတ္တသိပြန်ပြီဟုတ်ဘူးလားအနိစ္စတာသေသေးချာချာမြင်ရင်ဒုက္ခလည်းမြင်တယ်အနတ္တလည်းမြင်တယ်ဟုတ်ကဲ့လား အနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မလို့မမြဲတဲ့သဘောမြင်ပြီဆိုလို့ရှိရင်တော့ဆင်းရဲတဲ့သဘောဖြစ်ပြက်မပြတ်နှိမ့်ဆက်နေတယ်ဆိုတဲ့သဘောလည်းမြင်လာတယ်ဒါကြောင့်မလို့ပဲနှစ်သက်သာယာစရာတည်မြဲနေတဲ့ငါပုဂ္ဂိုလ်သတ္တဝါဆိုတာဘာတစ်ခုမှ မရှိပါပဲကလားလို့ဘာကိုလဲမြင်လာလဲအနတ္တကိုလည်းမြင်လာသည်ဟုတ်ကဲ့လား တစ်ခုမြင်လိုက်တာနဲ့သုံးခုလုံးမြင်သွားတာအနိစ္စမြင်တာလဲတာမညာလက္ခဏာမြင်တာပဲဒုက္ခမြင်တာလဲတာမညာလက္ခဏာမြင်တာပဲအနတ္တမြင်တာလဲတာမညာလက္ခဏာမြင်တာပဲဟုတ်ပြီလားဆိုအနိစ္စမြင်ဒုက္ခထင်အနတ္တလဲမြင်လေသည်အနိစ္စမြင် ဒုက္ခထင်အနတ္တလည်းမြင်လေသည်ဆိုဒီတော့ တဘာဝမျှတာပဲလို့မြင်တာရဲ့မမြဲဆင်းရဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးလို့မြင်တာရဲ့အဲ့ဒီမြင်တဲ့အသည့်အမြင်ဟာအမှန်လားအမှားလားအမှန်တိုင်းသိသွားတဲ့အတွက်မသိတဲ့မောဟအဝိဇ္ဇာပယ်ပြစ်လိုက်ရောအဲ့တော့မသိတဲ့မောဟအဝိဇ္ဇာအဲ့ဒီရှုကြိုက်မှာချုပ်ငိမ့်မသွားဘူးလားဟောပဋိစ္စသမုပ္ပါကိုအောက်ခြေကနေအမြစ်ကနေနှုတ်ပြလိုက်တာမဟုတ်လား မသိတဲ့အဝိဇ္ဇာကိုပယ်ပြစ်လိုက်လို့သူခြုံငိမ့်သွားတာနဲ့သူ့နောက်ကဒဇင်ဒဇက်ကြီးဖြစ်လာမဲ့အကျိုးအကြောင်းတွေအကုန်လုံးငိမ့်မသွားဘူးလားငိမ့်သွားလိုက်တာအဲ့ဒါကိုပဲဧဝမေတ္တတာကေဝလတ္တာဒုက္ခခန္ဓတ္တာនិရောဓဟောတိကြားဘူးလားဘယ်တော့ကတော့ဟမ်စာအုပ်ထဲမှာကြားဘူးတယ် ဟလားဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတသက်ဖြစ်သောဒုက္ခအစုအပုံကြီးချုပ်ငြိမ်းသွားတော့သည်ဟုတ်တယ်မလားသွားပြီပါသွားလဲဒုက္ခတွေသွားကုန်ပြီဒုက္ခတွေသွားကုန်ရင်ဘာပဲကြံမလဲဒုက္ခပဲကြံတော့အဲ့ဒါကိုဘာခေါ်မလဲ ဒုက္ခတွေသွားကုန်လို့ဒုက္ခပဲကျန်တာကိုဘာလို့ခေါ်လဲနိဗ္ဗာန်ဟုတ်ကဲ့လားအဲ့လိုခေါ်သည်ဒီတော့အဲ့ဒီဆင်းရဲအလုံးစုံငြိမ်းတဲ့နိရောဓသစ္စာခေါ်တယ်နိရောဓဆိုတာချုပ်ငြိမ်းတာသစ္စာအမှန်တရားနိရောဓသစ္စာချုပ်ငြိမ်းခြင်းအမှန်တရားဟုတ်ကဲ့လားချုပ်ငြိမ်းခြင်းအမှန်တရား အဲ့ဒီချုပ်ငင်းချင်းအမှန်တရားစိုက်အောင်ဘယ်အစားရမှာတော့သိကစားရမှာဟုတ်တယ်မဟုတ်လားအမှန်သိကစားရမှာမဟုတ်လားမသိရင်ချုပ်ငင်းမှုဆက်ဆက်ဖြစ်မလားသိလို့ဖြစ်တာမဟုတ်လားအဲ့ဒါမြင်သိအောင်မလုပ်ရမလဲရှုတာကိုဘာခေါ်လဲသတိပဋ္ဌာန်ခေါ်တယ်မဟုတ်ဘူးလား အဲအဲ့ဒါတတိပဋ္ဌာန်ပွားတာပြောတာမဟုတ်လားဂိုင်ခန္ဓာဒကမကြီးကလျှောက်တယ်တတိပဋ္ဌာန်၄ပါးမြတ်တရားဟောကြားချီးမြှင့်တော်မူပါဖေဟာဆိုတော့မဟာကြောင့်များဟောကြားစေခြင်းမှာတည်းလဲလို့ဆိုတော့ပါတယ်တော့ခင်မင်မှုတမှုရိယပယ်နိုင်ကြ၍ဒုက္ခခါသိမ့်ချုပ်ပြငြိမ်းရာချမ်းသာစေချမ်းသာ ဟုတ်ကလားအဲ့ဒီတော့တတိပဋ္ဌာန်ဟောပါလို့မတောင်းပန်တိုက်ဘူးလားမှန်ပါပါဘုရားတက်တော်တဲ့ဒကမကြီးနော်ခဏနေဦးအစဉ်ရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုရက်တာမညာလက္ခဏာသိလိုက်တော့အမှန်သိအဲ့ဒီအသိပေါ်လာတော့မသိတဲ့မောဟနဲ့အဝိဇ္ဇာငြိမ့်သွားရောအဲ့ဒါငြိမ့်ရင်ပဲနောက်ကတောက်လျှောက်အကုန်လုံးငြိမ့်တာဟုတ်လားဘယ်လိုငြိမ့်တော့ ကဲစူးစမ်းမှာမတိမှုချုပ်ငြိမ်းခြင်းကြောင့်ဆိုပဋိသန္ဓေစိတ်ဝိညာဉ်ချုပ်ငြိမ်းသည် လာခြင်းတို့ဘလို့ရည်တော့ဟမ်ကိုယ်နှုတ်တက်တက်ဆိုတာကိုယ်နှုတ်တက်တက်ဆိုတာမတိမှုချုပ်ငြိမ်းခြင်းညော့ များချုပ်ငိမ့်သွားသိလို့သိလို့ဟုတ်ကဲ့လားဒါဖြင့်ဆင်းရဲတွေဖြစ်ပေါ်နေတာကမသိလို့မသိမှုကြောင့်ပြုလုပ်မှုဖြစ်ပေါ်သည်ဒီလိုမဟုတ်လားပြုလုပ်မှုကြောင့်စိတ်ဝိညာဉ်ဖြစ်ပေါ်သည်စိတ်ဝိညာဉ်ကြောင့်နာယုတ်ဆက်ဆက်ဖြစ်ပေါ်သည်ပြီးတော့ ဟဲ့ဒုက္ခအစုပုံကြီးဖြစ်ပေါ်လာတာဘယ်အစတယ်မသိလို့ဟုတ်တယ်မလားဒုက္ခအစုပုံကြီးချုပ်ငိမ့်သွားတာဘယ်အစလဲသိလို့သိအောင်မလုပ်ရမလဲဟုတ်တယ်မလားဒါကြောင့်မဲယုံနံသဘာဝကိုသဘာဝမျှတာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်ဒီလိုဆိုရမလားသိအောင်မလုပ်ရမလဲ တည်အောင်ရှုရမည်ရှုမှတည်ငြိမ်သည်တည်ငြိမ်မှသိသည်သိမှကိလေသာငြိမ်သည်ကိလေသာငြိမ်မှစေဟုတ်ပြီလားဝိပဿနာနဲ့ပဋိစ္စသမုပ္ပါကဆက်နေတာပဲမဟုတ်လားဟုတ်ကဲ့လားပြန်ဆိုစမ်းမအောင်ယုံနံတဘာဝကိုတဘာဝမျှတာဟုဆို ဟုတ်ပြီလားဆင်းရဲငြိမ်းတာဒါမဟုတ်လားအဲ့တော့တတိပဋ္ဌာန်တရား၄ပါးတဲတော်တဲ့ဓမ္မကြီးပဲနော်တတိပဋ္ဌာန်တရား၄ပါးဟောကြပါတဲ့ဒါဖြင့်သိတဲ့အခါကျတော့မသိမှုအဝိဇ္ဇာခြုံငိမ့်သွားရောကဲအဲ့ဒီဘက်ကသီလရှင်တွေကဆိုစမ်းမှမသိမှုခြုံငိမ့်ခြင်းကြောင့်ဘာတွေခြုံငိမ့်သွားတော့ တာကသဘောတရားကိုမြန်မာလိုပြောကြလိုက်တာမဟုတ်လားပါဠိလိုပါဠိလိုပြောစမ်းပါဦး ရတယ်နော်မြန်မာလိုလည်းရတယ်ပါဠိလိုလည်းရတယ်ကဗျာလည်းရတယ်အဲဒီတော့မသိလို့ဆင်းရဲအဆက်ဆက်ဖြစ်ပုံကိုတော့ဂုံတော်ဘုရားရှိခိုးစာအုပ်ထဲမှာပါတယ်မဟုတ်လားမှန်ပါဗျာချုပ်ငိမ့်ပုံတော့ပါရဲ့လားမပါပေမဲ့ချုပ်ငိမ့်တာလည်းအဲ့ဒီအတိုင်းပဲမဟုတ်လားမှန်ပါဗျာမသိမှုချုပ်ငိမ့်ခြင်းကြောင့် ပြုလုပ်မှုချုပ်ငြိမ်းသည်ပြုလုပ်မှုချုပ်ငြိမ်းခြင်းကြောင့်စိတ်ဝိညာဉ်ချုပ်ငြိမ်းသည်စိတ်ဝိညာဉ်ချုပ်ငြိမ်းခြင်းကြောင့်နာယုတ်ဆက်ဆက်ချုပ်ငြိမ်းသည်နာယုတ်ဆက်ချုပ်ငြိမ်းခြင်းကြောင့်အာယတနာ6ပါးချုပ်ငြိမ်းသည်အာယတနာ6ပါးချုပ်ငြိမ်းခြင်းကြောင့်အာယုန်နှင့်တွေ့ဆုံမှုချုပ်ငြိမ်းသည်အာယုန်နှင့်တွေ့ဆုံမှုချုပ်ငြိမ်းခြင်းကြောင့်ခံစားမှုချုပ်ငြိမ်းသည်ခံစားမှုချုပ်ငြိမ်းခြင်းကြောင့် ကာယတတ်မဲ့မှုချုပ်ငြိမ်းသည် ဟုတ်ကဲ့လားဒီတော့အဲ့ဒီမှာရွတ်ရွတ်နေတာဟာအလကားတသက်ရွတ်နေတာလားဝိပဿနာလမ်းပြပဋိစ္စသမုပ္ပါပြန်ပြီးရွတ်တာမဟုတ်လားဟုတ်ကဲ့လားသဘောပေါက်ပြီလားအဲ့တော့ဘာကြောင့်များဒီဒုက္ခကြီးချုပ်ငြိမ်းရသလဲသိလို့ဘာကြောင့်သိသလဲရှုလို့ဟုတ်ကဲ့လား ဒီတော့ရှုခြင်းရဲ့ရည်ရွယ်ချက်သိပြီလားသိပါပါရှုတယ်ဆိုတာတတိပဋ္ဌာန်မဟုတ်လားတတိဖြင့်ဆွဲဆွဲမြဲမြဲဘာကြောင့်ရှုရတယ်လဲဘာရည်ရွယ်ချက်နဲ့ရှုရတယ်လဲဆိုရင်ဆင်းရဲငြိမ်းဖို့ရှုရသည်ဟုတ်တယ်မဟုတ်လားအခုနခင်မင်မှုသမှုရိယပယ်နိုင်ကြ၍ဆိုတာခင်မင်မှုနှစ်သက်မှုตายာတတ်မဲ့မှုဆိုတာတဏှာမဟုတ်လား အဲ့ဒါကိုသမုဒိယသစ္စာမြတ်စွာဘုရားကမိန့်တယ်မဟုတ်လားအဲ့ဒီตายတတ်မဲ့မှုခင်မမှုချုပ်ငိမ့်ပြီဆိုရင်ဆင်းရဲချုပ်ငိမ့်ရောဒီလိုမဟုတ်လားအဲ့ဒီခင်မမှုตายတတ်မဲ့မှုကဘာကြောင့်ချုပ်ငိမ့်တယ်လဲဆိုရင်သိလို့မဟုတ်လားမသိရင်တော့ตายတတ်မဲ့နေဦးမှာမဟုတ်လားအဲ့ဒီသိတာနဲ့ตายတတ်မဲ့တာကြားထဲမှာ ပြုလုပ်တာ ရိသန်နေစိတ်ဝိညာဉ်နာယုတ်ဆက်ဆက်အာရဏ6ပါးအာယုန်နဲ့တွေ့ဆုံမှုခံစားမှုဒါတွေပါမသွားဘူးလားအဲခံစားမှုရှိပြီဆိုမှตายာတမ်းမဲ့မှုကလာတာမဟုတ်လားဟုတ်ပြီလားအဲ့ဒီတော့တတိပဋ္ဌာန်ဝိပဿနာတရားကိုကြိုးကြိုးစားစားရှုတိုက်သလားမရှုတိုက်ဘူးလားရှုတိုက်တယ်သိအောင်ရှုရမယ်ဒီလိုမဟုတ်လား သိပြီဆိုရင်တော့ဆင်းရဲငြိမ့်မယ်ဒီလိုသဘောပေါက်ရမယ်နော်အဲဒါလိုသဘောပေါက်ပြီးတော့မိမိတို့ရုပ်မှာ ဖြစ်သမျှသဘောတွေနာမ်မှာဖြစ်သမျှသဘောတွေကိုဖြစ်တိုင်းဖြစ်တိုင်းဖြစ်ခိုက်ဖြစ်ခိုက်၌စူးစူးဆိုင်ဆိုင်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနံတို့ရဲ့သဘာဝလက္ခဏာတာမညာလက္ခဏာကိုအမှန်တိုင်းသိတဲ့ဝိပဿနာအသိဝိဇ္ဇာတွေမိမိတို့တဏ္ဍမှာ အကျဉ်းချင်းဖမအထထဖြစ်ပွားခြင်းကြောင့်မသိမှုအဝိဇ္ဇာကစပြီးချုပ်ငြိမ်းလို့ဒုက္ခအစုပုံကြီးချုပ်ငြိမ်းရာမှနိရောဓသစ္စာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။သာသာ